ဒီအာရုံ၅ပါးကိုပြည့်စုံရပြီဆိုလို့ရှိရင်စိတ်မှာဒီနေ့ကမှမဟုတ်ပါဘူးအမေရောကြည့်လို့ဒါနည်းနည်းပါးပါတော့ဖြစ်လို့စိတ်အငြိကြီးဖြစ်တော့ဒီအာရုံနဲ့မပို့အောင်တဲတဲ့မှာကြောင်းနေပါတော့တဲ့ဒီမှာလည်းကိုယ်ကတတ်တာဆိုတာတကလားပုတ်ပြီးလို့ဆိုလို့ရပါတော့တယ်ရံဖုံးကလေးပြန်လို့ရပြီပါတော့ဒါတကယ် မှန်ပါတော့အများဆုံးဘုရားမျိုးအမှန်ဆောက်တော့မှရလို့ကိုယ်ကလည်းလောဘကိုပေါ်တတ်ထားနိုင်လို့တဲ့ပုဂ္ဂိုလ်ကမဟုတ်တော့လောဘကရှိတယ်လို့ကရှိနေသေးတော့အမှန်ဆောက်တော့ကပါရတော့တစ်ခုနဲ့တစ်ခုကြောက်ကြမ်းမှုရင်ပဲကြားကြရင်တော့ နှိမ့်ဆက်ခြင်းပါပဲလောဘခုမိပါပဲပါဝါမှုပါပဲပါဝါမှုမှာပဲဟန်တာကိုပါဝါမှုတာပဲပြီးတော့အခါကျတော့မှတတိယရမဟဲ့ဒါနဲ့ငါမဟုတ်တယ်ဟာလေမဟုတ်တာတွေကပါဝါမှုတွေတော့ပဲလို့စိတ်ကတတိယလို့သိမှတ်ရင်ဖြစ်ဖြစ်ဘယ်နဲ့လဲလဲနေတယ်မနာဘူးပါရမယ်ပုံလို့ဖြစ်ဖြစ် ဒါနဲ့လည်းဒီလက်ငယ်အလုပ်ကိုအာရုံပြုလို့ဘယ်လိုဖြစ်ရင်ဖြစ်တယ်အဲ့ဒီကခန္ဓာကဒီလောကတက်ပါမယ်ဒီလိုမျိုးပါမယ်အစာဥတော့ပြောပါတော့အဲ့ဒါလည်းဆိုတော့လောကအမျိုးအမျိုးဖြစ်သွားအာရုံနဲ့ဘာဖြစ်လာဘူးအဲ့ဒါမြေတော်ရွာတော်ရပ်ပေါ်မှာတော့နေရင်တော့ဒါကတော့တမင်းမဟုတ်တမင်းပြင်းရတာပဲ တဲ့ပေါ်ရဟန်နေတဲ့အခါကျတော့ဘောပန်ဖြစ်တဲ့ဘာမှလည်းမကြားရဘူး။ဘောမှလာပါပါမှဘာမှလည်းမမြင်ရဘူး။ဘောအရပါကောင်းကောင်းမှလည်းစိတ်ထဲမှာမင်းမင်းတို့ဘေးကတောက်တယ်မရှိသေးတယ်မင်းလည်းမရှိဘူး။အဲ့ဒီလိုဆိုတော့သိအငြိကျေးဖြစ်ပြီးအာဝေငါလုံးဝလောက်မူပါမရှိဘူးဆိုတော့လောကဒေတာမင်းကအငြိကျေးအဖြစ်တက်တာတော့ပဲ။ဒီလိုကမမှန်ဘူးလား။ နေနေအခုရောဂီတွေပန္နနာနာယမြင့်တဲ့ပန်းနဲ့ပတ်တဲ့လောဘကုန်ကြရလားမငြိမ်းဘူးနော်ပြရလားပြည့်တယ်ပြည့်လားအမေပြောပါဦးဟမ်လောဘမကုန်သေးတယ်လို့ အခုဒီမှာအားထုတ်နေတဲ့ခါမှာလောကီလိုလက်ရှင်ကိုပြည်ပြင်းနဲ့ဖြစ်တဲ့လောကဒေါသဖြစ်သလားအာမဖြစ်ဘူးဘာကြောင့်ဖြစ်ပါလဲအဲ့ဒီလက်ရှင်အာရုံနဲ့မကျေလို့မဟုတ်ဘူးလားလက်ရှင်အာရုံနဲ့မကျေနဲ့ဟောလောဘဒီလိတ်တွေကမတက်ပါဘူးလားတက်ပါတော့ဒေါသကမတက်ပါဘူးလား ဆက်လာတယ်ရုပ်တင်ကြည့်ပြီးရင်ရုပ်တင်ကစိတ်ဆိုးကြရာတော့တွေ့ရင်စိတ်ဆိုးတယ်နဲ့ဒေါသဖြစ်လို့မဟုတ်လားဉာဏ်နဲ့ကြရာတော့တွေ့ရင်လည်းဉာဏ်နဲ့မဆုံးတဲ့ဒေါသဖြစ်လို့နဲ့စိတ်ညစ်ကြည့်တင်လည်းဟောခုအဲ့ဒီအာရုံနဲ့မကြုံနဲ့ပါရပန်းနဲ့လည်းလည်းမပြေဘူးစိတ်ဆိုးစိတ်ကြတဲ့ဒေါသလည်းမပြေဘူးဟောအမျိုးကြီးဖြစ်တာလားမကောင်းဘူးလားအဲ့လိုလုပ်ရတာဆင်းပါလား ဆန်းလာတယ်ဒါတော့ဒီလိုဆိုတော့ရဲကြီးတွေဆန်းလာကြိုက်ပလားဆင်းရဲကြိုက်ပလားဆန်းလာကြိုက်ရင်ဆန်းရိတာမထွက်နဲ့မဟုတ်ဘူးလားဆန်းရိတာမထွက်နဲ့ထွက်လိုက်တာနဲ့ကိုယ်တော့ရောက်လိုက်တာနဲ့အဲ့ဒီအာရုံတစ်မျိုးမျိုးနဲ့မတွေ့နိုင်ဘူးလားတွေ့ရင်လည်းလောဘဒေါသတစ်ခုကိုဖြစ်ပြီးအငြင်းကြီးပင်ပြင်းပြီးဆိုလို့ရှိရင်နော်အဲဒီမတွေ့ကြဘူးလား အဲ့ဒါကြောင့်မလို့ဆန်းရည်စဉ်ဆန်းရည်ရမထွန်းတော့ဟုတ်ကဲ့လားဆန်းရည်စဉ်ပါလဲရမလားဆန်းရည်ရမထွန်းနဲ့တဲ့နော်မေဒီစိတ်ကိုကြည့်လို့လေတော်ထိုထိုအာယုန်ဝိနည်းကိုမကြုံတွေ့ဘူးမနေဘူးတဲ့ဟောမှန်မလားအဲ့ဒါပြောတာ ပြန်လေဖုံဖုံကောင်းအာယုန်ဒီအငြိကျေးဖြစ်လာရောအငြိကျေးဖြစ်စရာအာယုန်ကိုစိတ်ရမယ်လို့အာယတနဲ့တဲ့ဒေတာဖြစ်ပြီးစိတ်စိတ်စိတ်စိတ်တဲ့ဒေတာဖြစ်ဖြစ်ပြီးအဲ့ဒီအာယုန်ကိုဆက်အာယုန်မပြည့်နဲ့တော့တဲ့ဖြစ်တယ်ဖြစ်စရာအာယုန်ဒီစိတ်ကိုအတင်းစင့်တဲ့ပြီးပြန်ပြေးတဲ့ဖြစ်တဲ့ဖြစ်စရာအာယုန်ဆိုတာမြတ်စွာဘုရားဂုဏ်ဟောအာယုန်ပြုလိုက်ပြုတယ်မဖြစ်ဘူးလား တရားတော်ရဲ့ဘယ်လိုအာရုံပြုရင်လည်းကြည့်တယ်မဖြစ်ဘူးလားအဲ့ဒီတော့ပြန်လိုက်တော့စိတ်ဒီကြောင်းကိုမရဘူးဆိုလို့ဒီနှုတ်ကပူသေးတော့ဟုတ်ကဲ့လားစိတ်ဒီကြောင်းကိုမရဘူးဆိုရင်နှုတ်ကပူသေးဆိုတာဒါပြောတာဟမ်အဲဒီလိုမှမြည်လေးလေးမှဒီလိုသင်ကြရမူသောမြတ်စွာဘုရားသင်လိုက်တော့အေးမြတ်စွာဘုရားမရေလဲရလဲသင်တယ်ရလဲသင်မရလဲသင် ဒီလိုပြောတဲ့ကိုယ်နဲ့ပြောတဲ့ဒီစိတ်ကိုအတိအပြည့်နေတဲ့ရှင်နေဘုရားပါလားဟောဒီကိန်းနေလားဒီနေကိုအဲ့ဒါလားရှင်နေတော့တော့ဟိုအာရုံပြည့်နေပြည့်ရပြရအဲ့နော်မရောက်တော့ဘူးပြီးတော့ဒီကနေ့ဘာနာပံဝေဒပြုပြရာနှင်းနေရဗဇမကျန်တရားနည်းဉာဏ်ဖြင့်အမှန်တိုင်းပြီးတော်မူတဲ့မြတ်စွာဘုရား လေသာသရဏတန်တန်သောအတုတရားအရှင်တရားတွေဖြင့်ပြည်စုံနေမူသောမြတ်စွာဘုရားရှင်ရဲ့ဗျာဒီအလုံးစုံကိုအကုန်ပြည့်တယ်ဒီလိုပြည့်တာတောင်းအောင်လို့ရှင်လေရှင်လေပြည့်တယ်ပြည့်တယ်ဆန်းပါတယ်ငါတို့လားအဲပြည့်ရင်ပြည့်တယ်ပြည့်ရင်ဆန်းပါတယ်ဆိုတော့မြတ်စွာဘုရားတရားတော်လားမတူရပါတော့ဘုရားတတ်တယ်အောင်မလို့ငါတို့လား တတ္တဝါတော်များပြည့်ရင်မနေဘူးလားပြည့်တာပဲပြည့်ရင်မဆန်းပါဘူးလားဆန်းပါတယ်မပြည့်ရင်တော့မပြည့်ပါဘူးအမေကလာပြီးတရားအထုတ်တဲ့ကိုယ်နဲ့လေစိတ်နဲ့မျိုးဆက်ဆက်ပြအောင်မပြည့်နေသေးရင်တော့ပြတာမလားမမနေရင်တော့မဆန်းပါဘူးအခန်းပြန်ရောက်စကားပြောတဲ့ကိုယ်နဲ့ပြည့်မဟုတ်လားစကားပြောတဲ့ကိုယ်နဲ့စိတ်နေပြမတင်နေဘူးလား သင်တော့မဆမ်းပါဘူး။ဒါကြောင့်မြတ်စွာဘုရားကတော့အကျင့်တရားအတိတရားနဲ့ပြည့်စုံတော့တဲ့ကျင့်လို့ကျင့်လို့ကျင့်လို့လည်းပြည့်တယ်။ဒါကြောင့်ဝိဇာကရဏတန်တန်သောအတိတရားအကျင့်တရားတွေနဲ့ပြည့်စုံတော့ဒီလိုမြတ်စွာဘုရားဘုရားသိတယ်လို့ပြည့်လို့ပြည့်နေအပေါင်းလို့ပြီးတယ်ဒီလိုမြတ်စွာဘုရားဟောမဟုတ်လား။ အပြစ်နီးလမ်းနဲ့မမပြီးဘူးလားပြီးတယ်အပြစ်နီးလမ်းနဲ့ပြီးတဲ့အခါကျတော့မပြင်းဘူးလားပြင်းတယ်ပြင်းတယ်နီးလမ်းမှန်ပြီးတာအဖြေပါအဲ့ဒီလိုပြင်းပြီးပြီးရောပြင်းတယ်ပြင်းတဲ့အပေါ်တော့တခါလက်တွေကိုယ်တွေပြည်ပြန်တယ်ကိုယ်တွေလက်တွေကိုယ်တွေပြည်တဲ့အခါကျတော့ကြည့်လိုက်တာမျိုးနဲ့အင်းအဲ့ဒါဝိဇ္ဇာကရဏပံပါဏကို မေဃသမဏမမနဲ့အပြင်တရားအပိတရားအပြင်တရားတို့ဖြင့်ရှိတယ်နဲ့ဘုရားမြတ်စွာဘုရားဝါသိကလေးပြည့်ရင့်တဲ့အပိုင်းနဲ့ပြည်တယ်နေပဲမြတ်စွာဘုရားဝါဝိဇ္ဇာပင်မဝိဇ္ဇာစိတ္တသရဏဘုရားပစ္စံဝါပါရိနေပြည်တယ်နေပဲမြတ်စွာဘုရားမေဃဝိတုဒီကတော့ရေပြုဟုတ်မှန်မတန်တဲ့စကားတွေကမြင်ကြတော်မူတာပေါ့မြတ်စွာဘုရား အကျိုးလေးကိုခေါ်လာဟုတ်မင်းမှာဒီကဘာကိုမြတ်စွာဘုရားမြင်ကြတယ်ပြင်းပြီးတော့ကဘာမြတ်စွာဘုရားပြင်းနေမမြင်ကြဘူးလောကဝိပိတတ္တလောကဩဃဘလောကပင်ဟာရလောကဒီဟုသောလောကဘုံရောကောင်းစဉ်တည်မြဲနေသောမြတ်စွာဘုရား တတ္တဝါတွေလည်းပြီးတယ်တတ္တဝါတွေနေရာပုံဌာနတွေလည်းပြီးတယ်တတ္တဝါတွေရဲ့ဗန္နနာစူပေါင်းပါဝင်နေတဲ့ရုပ်နာမ်ဆိုတဲ့သင်္ခါရတွေလည်းပြီးတယ်အနုတ္တရာပုရိသဓမ္မပါရတိမြေကြီးကများတတ္တဝါများကိုယဉ်ရလေအောင်ပေးဆောင်ဆုံးမခြင်း၌ပြည့်စုံနေတယ်မြတ်စွာဘုရား ပါတော့ဘူးအနိဒရာပုရိသဘာနာပါရတိမြေကြီးကများတတ်တော်များကိုယင်ပါလေအောင်တွေးဆောင်ဆုံးမပြီးမှပြည့်တဲ့စိတ်နဲ့နေတဲ့မြတ်စွာဘုရားပါတော့အဲ့ဒီအမှန်မှန်ပြန်ရတဲ့ဒီဘိဗေကတော့ ကဘာကိုဆိုကြည့်တာဆိုရင်ဘာလို့အတိတ်ရဲ့နေလို့ပြည့်စုံကြည့်တာမှာအမေတော်ဆို ဖြစ်တဲ့မြတ်စွာဘုရားရဲ့တဲ့ဟုတ်လားအဖေမှကောင်းတယ်လို့ဆိုလို့တာမဟုတ်လားအဖေမှကောင်းတယ်မှာတော့အပြစ်မရှိအပြစ်မရှိတဲ့မြတ်စွာဘုရားတဲ့တပည့်တွေဖော်တယ်ဖော်တယ်တပည့်တွေဖောက်တယ်ဖော်ဖောက်တယ်ဒီလိုအကျိုးကြောင့်ကြဲတယ်ကြဲတယ်ကြဲတယ်ကြဲတယ်အဲ့ဒီလိုအပြင်ဆုံးတော့တစ်ခါကျတော့ဖောက်လို့လည်းမရဖောက်လို့လည်းမရတော့ပုံစံတွေကျတော့ပြစ်ထားလိုက်တယ် မပြောတော့ဘူးဟာအဲ့ဒီပြစ်ထားခြင်းဟာလည်းပဲခိုးနိုင်ပြီးတမျိုးပဲကိုယ်တော်ကဘူးတွေခိုးနိုင်မှလည်းဒီလိုပဲတွေ့ရမှာပေါ့ဆရာတို့ဆိုလို့ရှိရင်ဒေးပြီးတော့ဒီလိုဆရာကိုတပည့်ပေါင်းတော့တပည့်ပေါင်းဆိုတော့စိတ်ကလည်းအမျိုးမျိုးအမျိုးကလည်းအမျိုးမျိုးဆိုတော့တစ်ခုတည်းအကျိုးကြံပြရတော့တစ်ခုတည်းတစ်ခုတစ်ခုတည်းလေး ဖော်မြောက်ပြီးပြဆင်းမပေးရတဲ့တစ်စိတမီကိုထောက်ပြီးဆင်းမပေးရတဲ့ရဲဝိဒမန်တစ်ခါတည်းဒီလိုလဲရသေးတယ်ဟုတ်တယ်မလားရဲဝိဒမန်ဒီကိကမောအန်ကိုလိုချော့ပြီးအားထုတ်ခံရတယ်အာဒီပောက်ကလေးတွေချော့အားထုတ်ခံရတယ်အဲဒီကိရဲဝိကြတော့ချော့လို့မြန်နှင်းလေးတွေဆိုတော့ဆက်ချော့ပြရတယ်ချော့ပြရဆိုတော့စိတ်ထဲမှာမခံလိုက်ပြလာအဲဒီခါကျတော့အားထုတ်ရတယ် အောက်ဖောက်လို့လည်းမရဖောက်လို့လည်းမရတဲ့ယောဂီကြတော့ပြစ်ထားလိုက်တော့ဒီဘာမှမပြောတော့တရားလာကြတော့သင်္ခါကမ္မကံကြတော့မဒင်းလာကြအိုးအိမ်ကမ္မကံကြတော့မဒင်းလာလို့အိုးအိမ်ကမ္မကံကြတော့ပြီးပါဘင်းလိုက်ကြတော့ဒါလည်းငါစိတ်တိုင်းမကြတော့ဘူးငါလောက်တာအဟုတ်မဟုတ်လို့အဲဒီကြတော့ဘယ်လိုတောက်လာပြီးအဲဒီအားထုတ်တယ် အဲ့လိုလေရတယ်တဲ့မြတ်စွာဘုရားလည်းဒီတိုင်းပဲထွက်နေတော့ပေပေပေထွက်ပြီးရင်ကြီးအောင်ခွင်းမှာတော့ဟောက်တယ်တော့ပေပေထွက်ပြီးတော့ရင်ကြီးအောင်ခွင်းမှာထွက်လို့လည်းမရထွက်လို့လည်းမရတော့ပေပေကြတော့ပြစ်ထားလိုက်တော့ခန္ဓာဆိုတာကြားရတော့မလားခန္ဓာကမကြားဘူးလားဘာလို့ မြင်ပြီးတော့ပေါင်းဆောင်ဟုတ်လားဟုတ်ကဲ့မြတ်စွာဘုရားပေါ်ထွက်တဲ့အခါကျတော့မြတ်စွာဘုရားနဲ့ဒီမိမိရောက်ပေါ်ပြီးလိုက်ကြရတယ်ဆိုရလို့လေအနေနဲ့ခွဲလိုက်တာတော့မဟုတ်ပါဘူးနဲ့ဒီကတော့ခွဲလိုက်လို့ရှိရင်မြင်းစီတဲ့နဲ့ဝန်ခံနေတယ်ဟုတ်လို့လားမြတ်စွာဘုရားနောက်ကမြင်းကျဲတယ်ကပြီးတာနဲ့ဒီကတော့ပိဋကတ်နောက်ကမြင်းကျဲတယ်ကပြီးတာနဲ့ပြီးရတယ်ဒါနဲ့ပိဋကတ်ကမင်းလားဘုရားအလိုက်ဆိုတော့တရားသူပိဋကတ်ခါဖြစ်လို့လည်းမရတော့ နောက်ပြန်မြင်းကြီးကိုကန်ပြီးပြီးလိုက်တယ်ပြီးတာလေအဲ့လိုဖြစ်တာပါဒါကြည့်တော့မြင်းကြီးကမှန်ကန်ဆိုပြီးတော့အဲ့ရေးကြတာအမင်းဘက်ကဆဲလို့မြင်းခံတော့တောက်ပြီးတာပဲလေထုံးနေဖြစ်နေအောင်အဲ့မှန်ကန်ကသူ့ပါဠိနာမကခန္ဓာပါဠိနာမကခန္ဓာအဲဒီလည်းမြတ်စွာဘုရားကျင်ပြီးတော့ယဟန်ပြီးတော့ ဝင်ပြီးတော့အင်းသမီးအင်းသမီးကိုခေါ်ပါဘုရားဘာလို့တရားကောင်းအောင်အမှုဖို့မန်တဲ့ငါမြတ်စွာဘုရားနဲ့ဖတ်ဖို့ပေါ်ဒီနေ့တော့ဒီနေ့ပြတာမြတ်စွာဘုရားပေါ်ဆက်ကြတာတာတော့မေဘုံနဲ့နောက်တာငါတော့မြတ်စွာဘုရားနဲ့မင်းနဲ့ပြုလုပ်ကြည့်မြတ်စွာဘုရားဘုရားဘုရားငါလောက်ပြီ ဟုတ်ဘူးဒီလောက်ကြရတာကလည်းအပေါ်မှာပိုင်လာတယ်လောက်ကြရတာကိုအဲ့ဒါကိုပြောလို့ကနန်းတက်ပြီးတော့ဒီကကောင်းအောင်အောင်ပြီးဒီကနေ့ပြည်ပြီးပါပြီတော့အပေါ်ဆုံးနေတော့ဒီလိုကျင်းနေတာမျိုးကမကြည့်လို့ ပရိနိဗ္ဗာန်ဆန္ဒတရားရှင်ရဲ့အနာဂတ်တော့အပြင်ဆန္ဒကိုဆန္ဒကဉာဏ်တန်ထားလိုက်တယ်ဉာဏ်တန်ဆိုတာဉာဏ်နဲ့ဗာမြင့်တဲ့ဗာမြင့်တဲ့ဗာဆိုတာဗာပြောတာလေဆိုသူ့ကိုအခေါ်ပြောမလိုက်ပါဘယ်လိုမှသူ့ကိုစိတ်တော့ပြောလည်းမလုပ်ဘူးသူကောင်းမှလည်းမပြောဘူးစိတ်တော့လည်းမပြောဘူးဆန္ဒကသူ့ဟာသူနာနာကြည့်လို့လည်းတက်တယ်များတက်နေတယ်ဘယ်လိုမှမပြောဘူး အဲ့ဒါလို့ဘယ်တန်ခါရမှပြည့်တယ်အဖက်မလို့အရေးမလို့ပြည့်တယ်ပြည့်တယ်မလို့တော့ပြင်ထားတာပေါ့လို့နောက်ကြတော့တတိယဘူးနာဘူးနာဘူးနာဘူးမဟုတ်တော့အကြောင်းနေနေနာနာခံပြီးတယ်နာနာခံပြီးလို့မြတ်စွာဘုရားပရဘုရားပြိဋိဘံသံဃာပြုတာကတရားမရဘူး တရားမရရင်လည်းဒီလိုစိတ်ပင်လာရလို့ကအကျဉ်းခံရပြီအဲ့ဒီကြောင့်မှမင်္ဂလာရပြီးတော့သူ့မာနကြလို့နောက်ပြန်ပြီးတော့တရားအထုတ်တဲ့တရားရပါအဲ့ဒါဟာ၆လိုလည်းမရ၆လိုလည်းမရတော့လူသားကိုပြစ်ထားတဲ့မျိုးပေါ့အဲ့ဒါဂျင်မန်ခါတဲ့ပေါ့အဲ့လိုခေါ်မှလည်းမရပါဘူးဗျာ။ဘုရား မေတ္တရာပုရိသဗန္နပါရတိမင်းကြီးကြမှာသဗ္ဗာများကိုရင်ပါလိုအောင်တေဆောင်ဆုံးမကြီး၌ပြည့်တဲ့သင်္ကေတမူတဲ့မြတ်စွာဘုရားအဲ့ဒါလို့ဘုရားရှင်ရဲ့ဒေနာတွေနှုတ်ကလည်းဆိုတော့စိတ်ကလည်းအာရုံကြီးပြီးပြီးတော့ဒေနာပြည့်ရတဲ့ပွားများလိုက်ပြီးဆိုလို့ရှိရင်ခန္ဓာ မကောင်းတဲ့လောဘဖြစ်စရာဒေါသဖြစ်စရာအာယုံနဲ့ဖြစ်တဲ့လောဘဒေါသတွေရှိရမလားအာယုံပြန်ပြလိုက်တာနော်ပြောင်းလို့ဘုံဘုံကောင်းအာယုံဒီမိလုံပတိဉာဏ်ဆိုပြီးတော့မိလုံပတိဆိုတာအပြာမြန်အမှန်မှန်ဉာဏ်သိမှုဆိုတာဉာဏ်နဲ့သင်ရင်သိရမိလုံပတိဉာဏ်သိမှုဆိုတာအပြာမြန်အမှန်မှန်ဉာဏ်နဲ့သင်ရင်သိရပြီးတော့ ဒေဝအမြင့်ကြီးကိုပေတာဒေဝအမြင့်ကြီးကိုပေတာမာနအမြင့်ကြီးကိုပေတာအိဋ္ဌမြင့်ကြီးကအမြင့်ကြီးကိုပေတာဒါပြောတာအပြောင်းအလဲလည်းဉာဏ်နဲ့ဆင်ခြင်စဉ်းစားကြတာအဲဒီအယုံကြောင့်ဒီမှာပါရပတ်နေလို့အကျိုးရှိမလားအကျိုးရမလားဆင်ခြင်စဉ်းစားဒါကလေးကလေးကြီးရဲ့အကျိုးရမှာပဲတွေ့နေဒီလိုဆိုရင် အပြည့်လုံးနဲ့အရာဘာကြောင့်ငါအာရုံပြုနေလဲဘာကြောင့်ဘာဝတတ်နေမလဲသင်စဉ်းစားဒီအာရုံပြုပြီးတော့ငါဒေါသဖြစ်လို့အကျိုးရုပ်မလားအကျိုးရှိမလားငါနဲ့အခန္ဓာအလံလံဝေဒန်စဉ်းစားပြီးသင်္ခင်တိုင်းပါကြံပြီးစဉ်းစားပါအဲ့ဒီလိုဆိုလို့ရှိရင်ဒေါသရှိစဉ်းစားအကျိုးရုပ်ဆောင်လို့ငင်းနေဒီလိုပဲအဲ့ဒီဒေါသတိမိနိုင်တဲ့အာသေပါမယ် အများနဲ့မပတ်မပတ်ပြီးကိုယ်ရေးပြတာကိစ္စအပင်မပြေလို့မလို့ပုံမချမ်းသာပြီးပိတ်ဆင်းရတဲ့ဘုဒ္ဓဘောရဖြစ်တဲ့ဆိုရင်တော့အဲ့ဒါလည်းပဲအပင်နဲ့အပြန်အလှန်နာနာနဲ့ပုံမသိလာပြီးတော့အဲ့ဒီဘောရဘေနမပအမျိုးကြီးတွေပေါ်လာတော့အဲ့ဒါကြတော့ဘယ်လိုပေါ်ရကြလဲလို့ဆိုတော့အကောင်းဘက်ကကြည့်ပြီးတော့ပေါ်ရတယ် အခြေအနေတွေအခြေဘက်ကမကြည့်နဲ့အခြေဘက်ကကြည့်ရင်ဒေသရင်လည်းဖြစ်လိမ့်မယ်။ပြည်ထောင်စုနဲ့ဒေသနာပိုင်းလည်းဖြစ်လိမ့်မယ်။အဲဒီအခြေအနေတွေကကောင်းတဲ့အကွက်ကလေးတွေလည်းရှိပါလိမ့်မယ်တဲ့။အဲဒီရှိတဲ့ကောင်းတဲ့အကွက်ကလေးတွေရေးပြီးပြီးတော့ကောင်းတဲ့အကွက်ကလေးတွေစိတ်ထဲမှာထားလိုက်တာ။အဲဒီလိုပဲလုပ်ပြီးရင်စိတ်ထဲစိတ်ရဲ့မျိုး ဒေဝဗေဒနာပါအမျိုးကြီးပြင်းနေတဲ့ဒါအပြင်ဉာဏ်နဲ့ဉာဏ်နဲ့သင်ဝင်ပြီးတော့ဒေဝဒီလိုပတိဉာဏ်ဖြင့်ပြီးတော့ပဲပြီးမေတ္တာမေတ္တာဘာဝနာပွားပေးတာတဲ့တတ္တဝမင်းမျိုးအကျဉ်းကြပါစေဆင်းရဲကြပါစေကိုယ်ကိုယ်သိချင်းသိမြင်ပါစေမလေးတဲ့နဲ့ဆင်းရဲကြပါလေကိုယ်ကိုယ်သိချင်းသိမြင်ပါလေ စကားရအစဉ်ပြေရပါလို့ငါအစဉ်ပြေရေးပြေခြင်းလို့ဒါနဲ့ခုနပြည့်စုံလေတပ္ပရာအများလည်းအားလုံးနဲ့ကိုယ်ချင်းနဲ့စိတ်ချင်းနဲ့ပြည့်ကြပါစေ။တရားကမှကိုယ်ချင်းရဲ့စိတ်ချင်းနဲ့ပြည့်ကြပါစေနဲ့အဆောက်အဦဖြစ်ခြင်းမေတ္တာပွားတယ်လို့မိမိတဏ္ဍာနဲ့မေတ္တာစိတ်ဖြစ်ပြီးဆိုလို့ရှိရင်တော့အဲ့ဒီလောကဒေဝအမြင့်ကြီးဟာအဲ့ဒီအခိုက်အတန့်မှာကျင့်စဉ်ကြနိုင်ပါတယ်တဲ့ပြည့်ရုံခံမှုဖြစ် အဲဒီမြင်တာပဏ္ဍာနဲ့မေတ္တာမပါဘူးဆိုလို့ရှိရင်ပဏ္ဍာဘာဝနာပစိဝိကြပေးတာတဲ့မနေ့ကပဏ္ဍာဘာဝနာပွားဖို့ပြောလို့ဆိုလားဘယ်လိုလဲပဏ္ဍာဘာဝနာပွားလို့ဆိုတာအာယုန်တစ်ခုတော့စိတ်ပိုက်ပြီးနေအောင်ဒီအာယုန်နဲ့ဒီစိတ်ကိုဆွဲတင်ထားတာဟုတ်ပါလားဒီအာယုန်နဲ့ဒီစိတ်ကိုဆွဲတင်ထားတာဒါပဏ္ဍာဘာဝနာပဲအဲလိုပဏ္ဍာဘာဝနာပွားလို့ အဲဒီအာရုံနဲ့တိတ်ဆိုင်နေနေပြီဆိုလို့ရှိရင်အခုနလောကဒေါသမင်းကအမှုကိုမရှိတော့ဘူးနော်ဘာမှမဟုတ်ဘူးဝိပဿနာဘာဝနာပွားပြီးတာတဲ့ဝိပဿနာဘာဝနာပွားတာဆိုတော့စိတ်ဓာတ်ရှိနေတဲ့အတိုင်းရှိတာရှိနေတဲ့အတိုင်းရှိတာပေါ့လားအဲဒါတိတ်ပြီးနေတိတ်ပြီးတယ်လို့ရှိတိတ်ပြနေရင်တိတ်ပြတယ်လို့ရှိတိတ်ပြနေရင်တိတ်ပြရတယ်လို့ရှိရင်းနေရင် ဝမ်းနေတယ်လို့ပြောအဲ့ဒီဝမ်းနေတဲ့စိတ်ရှိနေတယ်များရှိမပြတ်မချင်းရှိဟုတ်တယ်မလားဘာကြောင့်ရှိရတယ်လဲဆိုတော့အဲ့ဒီဝမ်းနေစိတ်ရဲ့သဘာဝကိုသိကျင်လို့ဘာကြောင့်ရှိရဝမ်းနေစိတ်မှာစိတ်အားရခြင်းဆိုတော့သင်္ကေတလက္ခဏာရှိတယ်ဖြစ်ပြီးပြောက်တဲ့မနှောခြင်းဆိုတော့တဏှာလက္ခဏာရှိတယ်ဖြစ်တဲ့မပေါ်နှိမ့်သက်ခြင်းဆိုတော့ဒုက္ခဆိုတော့ တဏှာလက္ခဏာရှိတယ်။လောကရောဆိုတာပုဂ္ဂိုလ်တ attva မဟုတ်ဘူးစိတ်တဘာဝတစ်မျိုးပဲဆိုတော့အနတ္တတဘောရှိတယ်။အဲ့ဒီတဘောတွေတရားဝင်နေတယ်ဝင်နေတယ်ဝင်နေတယ်သိတတ်ကြတယ်သိတတ်ကြတယ်သိအောင်နေတယ်သိအောင်နေတယ်နဲ့ဆက်ခတ်ထားတာရှိသေးလို့ရှိတယ်။နာအောင်နေတာမဟုတ်ဘူးသိအောင်နေတဲ့သဘောတစ်ခုပဲနာဝင်နေတာမဟုတ်ဘူးဝင်နေတဲ့သဘောတစ်မျိုးရှိတာပဲလို့ ဘယ်လောက်ကြည့်လာပြီဆိုလို့ပြည့်နေတတ်တာကအများကြီးရပါပြီတဲ့အဲ့ဒီလိုဆိုလို့ပြည့်လောကဒေါသမင်းအမျိုးကြီးမတင်တော့ဘာကြောင့်ဒီပါမနာစိတ်ကအဖြစ်စိတ်အမျိုးကြီးပေါ်သေးတာကတော့အကောင်းဆုံးကြီးရဲ့ဟုတ်ကလားဒါကြောင့်ဒီလိုမပြောနဲ့စိတ်ထဖြစ်တဲ့မှာစိတ်ကောင်းတဲ့စိတ်ပေါ်လို့စိတ်ဆိုးတဲ့စိတ်ဖြစ်ပေါ်လို့စိတ်ရှိနေလို့ရှိလိုက်တာအာတန်တာကြီးဆိုတော့အဲ့ဒီမကောင်းတဲ့စိတ်တွေဟာ ရတရားကြောက်တော့မှသိကြပြီရှိတဲ့အခါမှာတော့ခတ်တက်တဲ့ရှိရတဲ့စိတ်တွေရှိတဲ့အခါခတ်တက်တဲ့နဲ့တနည်းရှိရတဲ့စိတ်တွေနဲ့ဒီစိတ်နဲ့စိတ်နဲ့စိတ်နဲ့စိတ်နဲ့စိတ်နဲ့စိတ်နဲ့စိတ်နဲ့အဲဒီခတ်တက်တဲ့ရှိရတဲ့အဲ့ဒါဝိပဿနာကြည့်ပါရင်အပြင်စိတ်ဉာဏ်ကြီးကျဲပြတဲ့နည်းအဲ့ဒီနည်းတွေကတနည်းနည်းနဲ့အမြဲတမ်းရှင်းလိုက်တာ တရားမှပြိပတ်ပြန်ပါဒီဒီစိတ်တရားကိုသိအမြဲပြေဆိုဆိုတဲ့မျိုးကိုမကြားသေးတဲ့ပြိပတ်တော်များများပါသေးတဲ့ဒီဘုန်းကြီးကပြန်ပြောကြတာနာမည်ကပြိပတ်ကတော့ဒါနှစ်ကြိမ်သုံးကြိမ်လေးကြိမ်နိုင်တယ်ငါပြီးနေပြီအဲဒီခံပုတ်စာထဲမှာအခဏဗာမကျင်းနေတယ်သူရဲ့စိတ်သေးတာဆိုတဲ့ခံပုတ်ရဲ့အထက်က စိတ်မျိုးများကိုဖြစ်စဉ်တွေမိချပ်လေအဲမေဝိစိတ်ကိုဒီလိုနေတော့ဒီဘေးအာယုံဒီလိုနေမပြောင်းပြေးဘူး စဉ်ရပေါ်အကျဉ်းရဲ့ပြန်လို့အိမ်မှာမိကျနဲ့ပတ်သက်တာဒါရင်းနဲ့လို့မိဘနဲ့အချိန်ကုန်ကြပြီနော်မိဘနဲ့အချိန်ကုန်တဲ့နောက်ဦးလေးမိဘနဲ့တော့အဲ့နောက်ကိုအချိန်နဲ့ရှိပါတော့ဒါနဲ့ဘုန်းကြီးကအရေးကြီးကြီးလောက်ပြာအလုတ်ကလေးကဒီနေ့မလို့မပြီးတဲ့ဟာတွေရှိနေလို့မလို့ဒီနေ့တော့ပြင်နေတယ်ဒါကြောင့်အင်္ဂလိပ် ကဲတရားဝင်ဓမ္မကိုနှုံတွင်ပြည့်စုံစေတာနဲ့တုံး။အဲဒီဒီလေး တဲ့အတိုင်းအဲဒီဗုဒ္ဓနာဆောင်တဲ့အတိုင်းဘုန်းကြီးတို့ပြိပတ်ဟာဘုန်းကြီးတို့စိတ်နဲ့မှစိတ်အမျိုးကိုမတင်အောင်ဒီနှလုံးသွင်းသင်္ခါလို့ရှင်တဲ့ပင်မာတဲ့စိတ်အမျိုးကိုမင်းချောင်းမျိုးနဲ့တမျိုးမျိုးနဲ့သင်္ကြအောင်ဆယ်သေးပုတ်တယ်နည်းအပြင်စိတ်အမျိုးကိုဖြစ်စဉ်နှင်းနဲ့ဖြစ်စဉ်ပြီးတော့နောက်ဆုံးမှာရဗ္ဗမေနာဟဘကုံနဲ့ စိတ်အနေဖြင့်မင်းပြင်းစင်အောင်ပြင်ကြံကြမ်းမြေပြေကအထုပ်နိုင်ရတဲ့ပြင်ပြည့်ခပ်တဲ့နည်းမိဘမျိုးလင်းလင်းစွာမြတ်မှပြုဆောင်ရပါစေ ခဲ့တာဘယ်ရောက်ပါလဲဒီတော့ဒီလေပါဝေမိသောမျိုးနာတမျိုးမျိုးနဲ့ပေပတ်တာပြန်ပြောလိုက်တော့နောက်သိနေကြောင်းတစ်ဆက်ဆက်ပါသိအငြိသေးတစ်ဆက်ဆက်ပါပေပတ်တယ်မှာဘယ်ရောက်ပါပြီလား အိဒ္ဓအိဒ္ဓမစ္စရိယဟမ်ကိုင်ပြရဝတ်ပတ်ပြန်အောင်ဘာနဲ့ပတ်ပြန်အောင်ဒါနာကျင်းနေနေဒီလိုဖြစ်သေးပါဆိုတော့ဆောင်းဘုံနဲ့ပတ်ပြန်အောင်နော်ဒီတစ်ခေါက်ချပေးမှာ